ခန်းကြီး129အငယ်1မှ2ထာဝရဘုရားသည်အိမ်ကိုဆောက်တော်မမူလျင်ဆောက်တော်သူတို့သည် အချီးနီးလှုပ်ဆောင်ကြ၏ဒါဝရဘုရားသည်မြို့ကိုစောင့်တော်မမူလျင်ကင်းဆောင်တို့သည်အချီးနီးစောင့်ကြ၏စောစောထလျက်ညနေသည့်တိုင်အောင်မအိပ်ဖဲနေလျက်ပင်မန်းစွာအစာစားလျက်နေတော်လဲအကျိုးမရှိအိပ်ပျော်ရသော အခွင့်ကိုချစ်တော်မူသောသူအားအမှန်ပေးတော်မူ၏ အငယ်3မှ5ဖွားမြင်သောသားသမီးတို့သည်ထာဝရဘုရားဆုချ၍ပေးသနာတော်မူသောအမွေဥစ္စာဖြစ်ကြ၏အသက်ပြိုစဉ်ဖွားမြင်သောသားသမီးတို့သည် သူရဲ့လက်၌ရှိသောမြားကဲ့သို့ဖြစ်ကြ၏မိမိမြားတော်ကို သူတို့နှင့်ပြည့်စေသောသူသည် မင်္ဂလာရှိ၏သူတို့သည်ရှက်ကြောက်ခြင်းမရှိ ရန်သူတို့ကို တကားဝ၌စီးတားကြလိမ့်မည်